သာသနာတော်နှစ်2565နှစ်မြန်မာတက္ကရာ1383ခုနှစ်2ဒေါ်လာပြီးကျော်9ရက်နိုင်ငံတကာနှစ်2021ခုနှစ်ဒီဇင်ဘာလ23ရက်နေ့၌အွန်လိုင်းမှာဟောကြားအပ်သောတရားဒေသနာတော်ဘယ်သူအမှားလဲအပိုင်းနှစ် အတ္တဒဏသုတ်မနေ့ကအပိုင်းတစ်ကိုတာယူမင်းနေ့ရဲ့တက်ကြသမိုင်းနဲ့ပဲအချိန်ကုန်သွားတော့ဒီနေ့ကျမှခါထာပေါင်းပုတ်ပေါင်း20ရှိတဲ့အတ္တဒဏသုတ်ကိုနံပါတ်3ခါထာကစပြီးတော့ပြောမှာ မနေ့ကနံပါတ်1နဲ့နံပါတ်2အကြောင်းကိုကျင့်ကြုတ်ပြောပြီးနံပါတ်3လည်းကျင့်ကြုတ်ပြောထားခဲ့ပြီမြတ်စွာဘုရားကရှည်အတွက်အချင်းများပြီးတော့တိုက်ပွဲဝင်မှုလက်နဲ့တွေဆွဲကင်ထားတဲ့ဆွေတော်မျိုးတော်တာကိယနဲ့ကောလိယတို့ရဲ့ခြားမှာ နှုံးတစ်ဖက်ရှင်ဆိုင်တိုင်းမဲ့စစ်တီတော်ရဲ့ခြားမှာဒီတရားကိုဟောတာဖြစ်တယ်ပေါ့တမန်အပြည့်ဒီတရားဟာနားလည်ဖို့တနေ့ခက်ခဲတယ်ပေါ့တဘာဝကိုဟောတာဖြစ်လို့ဇလန်းနေတော့နားလည်ဖို့မလွယ်လောက်ဘူး အဲ့တော့ကြိုးစားပြီးတော့ရှင်းလင်းပြမယ်လောကအကြောင်းကိုပြောပြတာဖြစ်တော့လောကကြီးရဲ့စိတ်ပြည့်ငြိမ်ဝေးစရာ ကောင်းတာတွေကိုမြတ်စွာဘုရားကတမန္တမတာရောလောကောတဲ့ပဝန်းကျင်မှာရှိတဲ့လောကကြီးလောကလို့ဆိုတာဒီ တတ္တလောကကိုရည်ညွှန်းပြီးတော့ပြောတာပေါ့နော်သရဝါတွေသရဝါဆိုတဲ့နေရာမှာတရိစ္ဆာန်လည်းပါတယ်ပြိတ္တာလည်းပါတယ်အပေလေးဘုံသားတွေအလုံးပါတယ်လူတွေပါတယ်နတ်တွေပါတယ်ဖြစ်မတွေပါတယ်အလုံးတတ္တဝါတွေအလုံးကိုလောကလို့ခေါ်တာပဲတတ္တလောကပေါ့နော်ထိုတတ္တဝါတွေရဲ့တိယဘုံကိုဩကတလောကလို့ခေါ်တယ်အဲဒီတတ္တဝါရော တရားဘုံရောနှစ်ခုစလုံးဟာခိုင်မာမှုမရှိလို့အကြောင်းဒီပေါ်မှာမိတီးပြီးတော့ဖြစ်နေတာဖြစ်လို့သင်္ခါရလောကလို့ခေါ်တယ်တရဝအလုံးကိုတတ္တလောကတရဝရရဲ့တီရှိရဘုံကိုဩကတလောကထိုသင်္ခါရထိုတရဝရနဲ့တီရဘုံ တရားဘုံကသက်မဲ့တရားဝါတွေကသက်ရှိအဲ့ဒီသက်ရှိသက်မဲ့အရာနှစ်ခုလုံးသည်အကြောင်းတရားကဖန်တီးထားတဲ့အရာဖြစ်သောကြောင့်သင်္ခါရလောကလို့သူတို့ဆိုလိုတယ်ပေါ့နော်အဲ့တော့လောကအကြောင်းပြောလိုက်လို့ရှင်သက်ရှိသက်မဲ့နဲ့သင်္ခါရတရားတွေကိုရည်ညွှန်းပြီးပြောတာဖြစ်တော့မြတ်စွာဘုရားဟောလိုက်တဲ့စကား တမန္တမတာရောလောကောလောကကြီးဟာဘယ်ဖုံပဲဖြစ်ဖြစ်နော်တတ္တလောကပဲဖြစ်ဖြစ်သင်္ခါရလောကပဲဖြစ်ဖြစ်ဩကာသလောကပဲဖြစ်ဖြစ်လူဘုံပဲဖြစ်ဖြစ်နတ်ဘုံပဲဖြစ်ဖြစ်ပြမဘုံပဲဖြစ်ဖြစ်ဘယ်ဘုံပဲဖြစ်ဖြစ်ခိုင်မာတဲ့အရာတစ်ခုမှမရှိဘူးအတ္တရဆိုတာတာရဆိုတာအနှစ်အနှစ်ဆိုတာခိုင်မာတဲ့အရာကိုပြောတာ မြဲတယ်ဆိုရင်လည်းနေဆတာရခိုင်ပါတယ်ချမ်းသာတယ်ဆိုရင်လည်းဒုက္ခတာရအနှစ်ကောင်းတယ်အဲ့တော့တာရအနှစ်ဆိုတာဘာကိုပြောရလဲဆိုခိုင်မြဲခြင်းချမ်းသာခြင်းကိုကိုလုံးတဲ့အတိုင်းကိုဆန္ဒအတိုင်းဖြစ်ခြင်းဆိုလိုတာကအပြောင်းလဲမရှိပဲနဲ့အခိုင်အမာယက်တည်နိုင်မှာအနှစ်လို့ပြောတာ နှစ်သာရလို့ပြောတာအဲ့တော့ဒီလောကကြီးမှာ လက်ရှာကြည့်ပဲဆိုရင် ခိုင်မာတဲ့အရာတည်မြဲတဲ့အရာတခုမှမရှိဘူးအမြဲတမ်းရွေးရှားပြောင်းလဲနေတာတွေဖြစ်တယ်ရွေးရှားပြောင်းလဲနေလို့ဟိုနှစ်သက်ပြနိုးเสียခြေနဲ့เสียလည်းတခုမှမရှိဘူးဒုက္ခလို့ပြောတယ်တခုမှမရှိဘူးဘာလို့လဲဆိုကိုရထားတဲ့ချမ်းသာလေးကထာဝရမဟုတ်တာပြီးရင်ပြောင်းတာပြန် ခဏလေးနေနဲ့ကြောင်းတွေဖြစ်သွားပြန်ပြီးတော့ကိုဖြစ်ချင်တာတခုဖြစ်လာတာတခုအနတ္တလို့ခေါ်တာပေါ့နော်အဲ့ဒါလို့နေဆာဆိုတဲ့ခိုင်မာတဲ့အနေထားဒုက္ခလို့ဆိုတဲ့ကျင့်ရစရာအနေထားအတ္တလို့ခေါ်တဲ့ကိုဖြစ်ချင်တာဖြစ်လို့ရတဲ့အနေထားလို့ခေါ်တဲ့ဒီအနှစ်သာရကင်းမဲ့နေတယ်လောကကြီးအနှစ်သာရကင်းမဲ့ ဒါအနှစ်သာရမရှိတဲ့ရေအတွက်တိုက်ပွဲဝယ်နေကြတာလေသူတို့အနှစ်သာရမရှိတဲ့ရှည်အတွက်ရံဖြစ်ကြတယ်တိုက်ပွဲဝင်ကြတယ်ဒါကြောင့်မြတ်စွာဘုရားအဲ့ဒါတွေဘာမှအနှစ်သာရရှိတာမဟုတ်ဘူးထောက်ပြတဲ့သဘောပဲเนาะဘယ်လိုနှစ်သာရမရှိတော့ဆိုလို့ရှိရင်ရေမြုပ်ဆိုင်ကြီးရေကြောမှာ မျောလာတဲ့ရေမြုပ်ဆိုင်ကြီးကိုကြည့်လိုက် အဲ့ဒီရေမြုပ်ဆိုင်ကြီးဟာအိမ်တယ်ပြီးတော့နော်အိယာလှုပ်လို့ရအောင်မလားမရနိုင်ဘူးတခုသုံးချဖို့လုံးမလားမရနိုင်ဘူးထိလိုက်တာလည်းကြေပေါ်သွားတာပျောက်သွားပြန်ကြည့်လိုက်ရင်တော့သူကတောင်ကြီးပုံကြီးတို့ရေထဲမှာမျောလာတယ်ရေမြုပ်ဆိုင်ကြီးတွေရှိတယ်အဲ့ဒီရေမြုပ်ဆိုင်ကြီးဟာအမာခံတစ်ခုမှမရှိသလိုထိလိုက်တာလည်းကြေမွသွားသလိုပဲ လောကကြီးကလည်းအတိုင်းပဲကောင်းမဲ့ထင်းနေတဲ့အချိန်နဲ့မကောင်းတော့ထို့တူပဲရေဘွက်တို့ဆိုတာအောက်ကရေတဲ့ကိုတဇမြေကနေကြလိုက်တဲ့ရေပေါက်ကလေးကအောက်ကအခန်းရှိတဲ့ရေတဲ့ကိုရေပေါက်ကလေးကြလိုက်တာနဲ့တပြိုင်တည်းပွက်ခနဲ့ဆိုရေဘူးစီပေါင်းလေးပေါ်လာတာအဲ့ဒါရေဘွက်လို့ခေါ်တယ်နော် ရှေပူပူစီပေါင်းပေါ့လေနဲ့ပါနဲ့ချုပ်ပြီးတော့တခါလေပူစီပေါင်းလေးဖြစ်လာအဲ့ဒါလေးကရှေပေါက်ကလေးချလိုက်တဲ့ကပွက်နဲ့ဆိုပြီးရေရေပူစီပေါင်းလေးပေါ်လိုက်ပြီးဖြတ်ဆိုကွဲထွက်သွားရဟာကြောင်အဲ့ဒီမှာရောနှစ်သာရရှာလို့ရမလားဆိုမရငပြောပင်ကြီးကိုနှစ်သာရရှာမလားဆိုငပြောတုံးကြီးကိုကြည့်နှစ်များရှိမလားခွာတစ်ဖက်ချင်းခွာတစ်ဖက်ချင်းခွာ ဆုံးသာသွားရောအနှစ်ရှာမတွေ့ဘူးအဲ့ဒါလိုပဲလောကကြီးတစ်ခုလုံးဟာခိုင်မာရာဆိုတာကိုလိုက်ရှာလို့မရဘူးချမ်းသာအစစ်ကိုလိုက်ရှာလို့မရဘူးကိုဖြစ်ချင်တာဖြစ်တယ်ဆိုတာလိုက်ရှာလို့မရဘူးအလုံးဟာမခိုင်မာဘူးအလုံးဟာချမ်းသာတယ်ဆိုတာလည်းမရှိဘူးနောက်ပြီးတော့ကိုဖြစ်ချင်တာဖြစ်တယ်ဆိုတာလည်းမရှိဘူးဒါကြောင့်မို့လို့မြတ်စွာဘုရားတမန္တမတ္တရောလောကော လောကကြီးတစ်ခုလုံးဟာနှစ်သာရမရှိဘူးတဲ့အဲ့ဒါကိုသဘောပေါက်ဖို့လိုတယ်အဲ့ဒါကိုသဘောမပေါက်သည့်အတွက်ကြောင့်အနှစ်သာရမရမဲ့ဟာအတွက်တိုက်ပွဲဝင်နေကြတဲ့လူတွေဟာဘာမှအနှစ်မရှိတဲ့အရာအတွက်တိုက်ပွဲဝင်နေကြတယ်လို့သူတို့ဆိုလို့တယ်ပေါ့နော်အဲ့တော့ဒါရင်လားဆိုဆိုမဟုတ်ဘူးလောကကြီးကိုကြည့်လိုက်မယ်ဆိုရင် ဘယ်ဘက်မှာပဲရှိရှိအရှိဘက်မှာရှိရှိနောက်ဘက်ကြည့်ကြည့်တောင်ဘက်ကြည့်ကြည့်မြောက်ဘက်ကြည့်ကြည့်ဓိတာတဗ္ဗသမေရိတာအလုံးဟာလှုပ်ရှားပြောင်းလဲနေတာကြီးပဲတဲ့သင်္ခါရတရားတွေဟာဘယ်တစ်ခုမှယက်တည်နေတာမရှိဘူးလှုပ်ရှားပြောင်းလဲနေတယ်တော့အဲ့ဒါ ever change ပါ မြဲပြောင်းနေတယ်တခုမှမရှိဘူးအမြဲပြောင်းနေတယ်ဆိုတာကိုယ်ခန္ဓာကိုယ်ကိုယ်ဘဝလည်းကြည့်မြဲပြောင်းနေပြောင်းနေလို့ပဲကောင်းမောကဖြူတာဆက်ပင်လေးကအ낵ကဖြူဖြစ်လာတယ်ပေတွန့်နေတာပြောင်းလဲနေမှုကြောင့်ဖြစ်တာလေငယ်ငယ်လေးကကြီးလာတယ်အသားရောင်တွေပြောင်းလဲလာတယ်ဒါဝုံတိုင်းပြောင်းသွားတာမဟုတ်ဘူးတဖြည်းဖြည်းချင်းပြောင်းနေတာပဲအမြဲပြောင်းနေတာထက်ကလိုက်ပြောင်းတတိပဋ္ဌာလို့ပါ အချိန်တွေကလည်းကြည့်လိုက်မနေ့ရောက်လိုက်နေ့လည်းရောက်လိုက်ညနေရောက်လိုက်တော့ကြကုံဆုံးသွားလိုက်ရောက်လာတဲ့အချိန်လေးကလည်းပြောင်းပြောင်းလဲရဲ့ပဲတော့ဘယ်အချိန်ပဲဖြစ်ဖြစ်နိုင်လက်တံလေးကိုကြည့်လိုက်မယ်ဆိုရင်သူကသွားနေတာပဲလေရနေတာမှမရှိဘူးအဲ့နိုင်လက်တံလေးကိုပြောင်းနေတယ်လို့ပဲသင်္ခါရတရားတွေကလည်းပြောင်းနေတာတဲ့အဲ့ဒါကိုပြောတာသဗ္ဗထိတာသမေရိတာ ဘယ်ကြည့်လိုက်ကြည့်လိုက်အားလုံးကရွေးရှားနေတာရှက်တန့်ပြီးနေတာတခုမှမရှိဘူးအားလုံးကရွေးရှားသွားလာနေကြတာကြီးပဲဖြစ်တယ်လူတွေကတော့ထင်တယ်အေးကိုဗစ်ဖြစ်လို့အိမ်ထဲမှာပုံနေတယ်ဘယ်မှမသွားဘူးလို့ထင်ဘယ်မှမသွားဘူးအိမ်ကနေဘယ်မှမသွားဘူးခီးမထွက်ဘူးဆိုရင်ရှိနေတယ်ငြိမ့်နေတယ်လို့ပဲထင်တယ်ဘယ်ဟုတ်မလဲထိုင်းနေရင်လည်းသူကပြောင်းနေတာပဲအိမ်နေရင်လည်းပြောင်းနေတာပဲစားရင်လည်းပြောင်းတာ ခီးသွားရင်လည်းပြောင်းတာအိမ်ထဲနေလည်းပြောင်းတာအချိန်ဟာခန္ဓာကိုယ်ကြီးဟာအမြဲတမ်းပြောင်းနေတယ်ဆိုတာကိုမြတ်စွာဘုရားတတိပေးတာတပ္ပါထိတာသမေရိတာသင်္ခါရတရားတွေဟာသာဝရရွေရှားပြောင်းလဲနေကြတာဖြစ်တယ်တဲ့အဲ့တော့ပြောင်းနေတဲ့သင်္ခါရတရားကိုဆုပ်ကင်ပြီးတော့သူနဲ့ပဲနေတော့မယ်သူ့ကိုအာကိုတော့မယ်ဆိုလို့ရမလားမရဘူး အာကိုးဆရာဆိုတာရှာလို့ပါဗျာငြိမ်မမငြိမ်တာကိုကအာကိုးမလို့ကြံလိုက်တာနဲ့သူကပျောက်သွားပြီရွေ့သွားပြီအဲ့တော့ကိုအာကိုးမလို့ကြံလိုက်တာနဲ့ရွေ့သွားတယ်အဲ့ဒါကိုပြောတာအဲ့ဒီမှာဒီရည်ရဲ့အဓိပ္ပာယ်ကိုအကျယ်ဖွင့်တဲ့ကျမ်းဟာမဟာနေရိတာပါဠိလို့ခေါ်တယ် ပါဠိတော်ထဲမှာဒါရှေးဟောင်းထက္ကရာဖြစ်ကောင်းဖြစ်လိမ့်အဲ့တော့ဒီသုတ္တနိဗ္ဗာန်မှာလာတဲ့ဒီဂါထာတွေဒီသုတ္တန်တွေကအလွန်လေးနဲ့တယ်နိုင်ငံညာသားတွေကတော့စကလုံးတွေကလည်းနည်းနည်းခက်တော့ဒီသုတ္တန်တွေကိုရှေးကြဆုံးသုတ္တန်လို့သတ်မှတ်တယ်ဆိုတော့စကလုံးကစာပြီးသုံးထားတာတွေရှေးကြဆုံးလို့အဲ့လိုသတ်မှတ်ပြီးတော့ထားတော့ အဲ့ဒီမှာအဓိပ္ပာယ်တွေကလည်းမတမတိန်နဲ့တော့မမြဲဘူးအလုံးဟာပြောင်းလဲနေတယ်ဟောလူလောကမှာခဏိကိုကိုကိုပတ်ဝန်းကျင်မှာပဲကြည့်လိုက်ချမ်းသာလို့အော်ရမြင့်နဲ့ကာယီစီးလို့တော့တိုက်ကြီးနဲ့အချွေရန်နေနဲ့ဒီလိုပဲနေနေပြီပဲလို့သူကငြိမ်းနေတာမဟုတ်ပြောင်းလဲနေတာ အိမ်ပေါ်မှာနေရင်တဖြည်းဖြည်းအိုလာတယ်အသက်ကြီးလာတယ်ရှော့ကရလာတယ်ပြောင်းလာတယ်နောက်ဆုံးသေဆုံးသွားတယ်ဘယ်နေရာမှာပဲနေနေတည်ငြိမ်နေတာမရှိဘူးဆိုတဲ့ဒါဒီအနေထားကိုသိဖို့လိုတယ်လို့ဆိုလိုတယ်အဲ့ဒါကိုရှင်းပြတဲ့အခါကျတော့လောကကြီးတစ်ခုလုံးကို လွှမ်းမိုးချုပ်ကင်ထားတာသိခြင်းတရားကပဲလွှမ်းမိုးချုပ်ကင်ထားတာအသေးလွတ်တဲ့လူတရားမှမရှိဘူးလွတ်ထွက်သွားတဲ့လူမရှိဘူးဒီပြင်ကိစ္စတွေကဟိုလွတ်ကောင်းလွတ်လိုက်မယ်ဒီပြင်တွေကလွတ်လွတ်လွတ်ကောင်းလွတ်လိုက်မယ်သိခြင်းတရားလွတ်မဲ့လူကတရားမှမရှိဘူးဟောသိခြင်းတရားကလွတ်တယ်လို့လွတ်တာမရှိတယ်လို့ကိုယ်ကိုဝန်းရံထားတာဝိုင်းပတ်ပြီးတော့ထားတာအိုခြင်းတရားဝိုင်းပတ်ထားတယ် လူတယောက်ဘဝရောက်လာပြီဆိုလို့ရှိရင်အိုချင်းတရားကိုပိုက်ရန်ထားတာဖြစ်နေတယ်ပိုက်ရန်ထားလို့ဘယ်ဟာဖြစ်ဖြစ်မျက်စိကလည်းဥသွားမှာပဲနားကလည်းဥမှာပဲနှာခေါင်းလည်းဥမှာပဲဥတယ်ဆိုတာအင်အားတွေရော့သွားတယ်လှပမှုတွေပျက်စီးသွားတယ်ဒီလိုဆိုလိုတာပေါ့နော်အဲ့တော့အိုချင်းတရားကလည်းပဲဝိုင်းပတ်ထားတယ်အဲ့လိုဝိုင်းပတ်ထားတဲ့အချိန်မှာ အေးစေးသေးလားဆိုမဟုတ်ဘူးယင်ထဲမှာလဲလိုချင်တဲ့တဏှာဆိုတာရည်ဟိုမြားစူးနေတယ်လို့ပဲဒါရည်နှုတ်လို့မရအနှုတ်ရခက်တာကိုမြားတံလို့ခေါ်တယ်ရှေးတုန်းကတော့စစ်တိုက်တဲ့အခါမှာမြားနဲ့ပြစ်တော့မြားဥကခြုံမိမဲ့လို့မြားဥရဲ့နောက်မှာအထစ်ကလေးနှစ်ခုပါတယ်ပြန်ပြန်နှုတ်ဖို့ကြတော့ခက်တယ်အဲ့ဒါလိုပဲယင်ထဲကတွေ့တတ်တဲ့တဏှာကိုဖယ်ရှားဖို့သိခက်တယ် သိခဲ့တယ်ဒါကြောင့်မို့စုဝင်နေတယ်များလို့ဥပမာပေးပြီးတော့ဟောတာလူတွေဟာအဲ့ဒီလိုဒုက္ခရောက်နေမဲ့မြားကစူးဝင်ပြီးတော့နေတာဖြစ်တယ်တဲ့အဲ့တော့အခုလိုလောကကြီးတစ်ခုလုံးဟာအနှစ်သာရကင်းမဲ့နေတယ်ခိုင်မာမှုမရှိဘူးနော်ဘယ်နေရာကြည့်လိုက်ကြည့်လိုက်အလုံးဟာလှုပ်ရှားရင်းရိုက်ပျက်စီးနေတာပဲဖြစ်တယ်ဆိုတော့ အဲ့ဒီနေရာထဲမှာအိဆံဘဝမတ္တနောကို့အတွက်မိကိုအထာရကုန်းခိုရနားခိုရလေးများရှိမလားဒီသင်္ကာရတရားလောကကြီးထဲမှာကို့အတွက်အေးအေးဆေးဆေးသာဝရနေရမယ့်နေရာလေးများရှိမလားလို့လူချင်းကြတယ်ရှိချင်းကြတယ်လူတိုင်းလူတိုင်းဟာသာဝရအေးအေးချမ်းချမ်းနဲ့ဘေးရန်ကင်းပြီးတော့ဘဝမှာတစ်သလုံး အေးချမ်းချမ်းနေခြင်းတဲ့နေရာလေးကိုရှာတဲ့အခါမှာရသော်ပြားကအဲ့လိုနေရာမျိုးလူချင်းတွေဘလောက်လိုချင်းလိုချင်းနဲ့နတ္တတာသိအနောတိတံအဲ့ဒီလိုသာဝရငြိမ်းအေးပြီးတည်ငြိမ်စွာနေနိုင်တဲ့နေရာဆိုတာငါတော့မတွေ့ဘူးတဲ့လောကကြီးဒီမှာရှာရင်ငါတော့မတွေ့ဘူးနတ္တတာသိငါဘယ်တော့မှမတွေ့ဘူးမတွေ့ဘူး ဖះတော်ရှာလို့မတွေ့ဘူးဆိုတော့ကျန်တဲ့လူလည်းပဲတွေ့နော်ဖះအဲ့ဒါငါမတွေ့ဘူးတဲ့အနောတိတံဘလို့မတွေ့တာတော့လို့ဆိုလို့ရှင်သူကအလုံးဟာပြောင်းလဲပြီးတော့ပြစ်သွားတာတွေကြီးပဲဖြစ်လို့တည်ငြိမ်အေးချမ်းတဲ့ဟာဆိုတာမတွေ့တော့အဲ့ဒါကို မဟာနေဒိတာဆိုရဲကျမ်းကြီးမှာရေးထားတာတော်တော်ရှင်းတယ်သူကနော်မတွေ့ဘူးဆိုတဲ့နေရာမှာ တပ်ဖံရွတ်ဖြင့်ညာတရာယဩတိစရာယဩတိတံတော့လောကမှာနုပြူတဲ့ဟာတွေအလုံးဟာဘယ်မှာဆုံးသက်သွားတော့ဆိုဥချင်းမှာဆုံးသက်သွားတယ်အဲ့တော့နုပြူမှုသည်တည်ငြိမ်တဲ့အရာလားဆိုမဟုတ်လူတွေကနုပြူတဲ့ငယ်ရွယ်တဲ့အရာတွေတည်ငြိမ်နေတာလားဆိုမဟုတ်ဘူး စရမအဆုံးတတ်ရမှာပဲရွေ့နေတာသွားနေတာလို့ဆိုလိုတယ်အဲ့ဒါလိုပဲတပ်ပံအာရောက်ချံဗျာရိဏဩတိတံကျမ်းမာတယ်ကျမ်းမာရေးကောင်းလိုက်တာ တောင်းတော်မြည်နေတယ်ဆိုတူနော်ကျမ်းမာရေးကောင်းတယ်ယောဂလုံးဝကင်းတယ်ဆိုရတူတယ်ဗျာတိနာဩတိတံနောက်ဆုံးကျတော့ယောဂဖြစ်ပြီးသိဆုံးရတာပဲတဲ့ကျမ်းမာရေးကလည်းပဲထာဝရ တည်ငြိမ်နေတဲ့အရာမဟုတ်ဘူးလို့ဆိုလိုတယ်။သဗ္ဗံစီဝိတံမရဏေနဩတိတံတရဝရရဲ့အသက်မှန်သမျှဟာတည်ခြင်းမှာဆုံးသက်တာ။အဲ့တော့အသက်ရှင်ခြင်းဟာထာဝရမဟုတ်ဘူး။သူ့ရဲ့အဆုံးသက်ကလာလိမ့်မယ်။လာနေတယ်။အဲ့ဒါဒါကြောင့်မို့လို့နတ္တတာသိရနောတိတံအဆုံးမတတ်တဲ့အရာဆိုလောကမှာရှိကိုမရှိဘူး။နေကြီးကလည်းထွက်လာတယ်ဝင်သွားတယ်အဆုံးသက်ရှိတာပဲ နော်အလုံးဟာအဆုံးသက်ရှိတယ်အဲ့ဒီအဆုံးသက်ရှိတယ်ဆိုတဲ့သဘောတရားတွေကိုဒီတူနဲ့တူစစ်တိုက်ဖို့တာဆူးနေကြတဲ့လောဘဒေါသတွေလွှမ်းမိုးနေတဲ့ဆွေတော်မျိုးတော်တွေဖြစ်တဲ့တာကိယတို့ကောလိယတို့ကိုမြတ်စွာဘုရားသူတို့ဟောနေတာဒါတွေမကဘူးလောကမှာလောကရန်နေနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင် အာလူတွေစီးပွားရေးအောင်မြင်တယ်ရလိုက်တာ တနေ့တနေ့အယောင်းဝယ်သဘာဝလည်းကောင်းတယ်တနေ့တနေ့ဝင်ငွေရအများကြီးနော်အလုတ်ကောင်းတယ်အလုတ်ကင်ကောင်းတယ်ရတယ်တို့ကျင်တာတွေရတယ်အဲ့ဒီရခြင်းဆိုတဲ့သဘောတရားဟာလည်းပဲနောက်ဆုံးမှာတော့မရဘူးဆိုတာနဲ့အဆုံးသတ်သွားတယ်မငြိမ်ဘူးသဗ္ဗယတံအယတေနဩတိတံအာနာမည်ကြည့်လိုက်တာ အဲတေယုတ်ဆောင်ဘသူတဲ့နာမည်ကြီးတယ်ဆိုကကောင်းတယ်လူလူတွေကအလုံးကသဘောကျကြတယ်ဆိုရယ်ချမ်းရံနေကြော်စောမှုတွေအဗ္ဗဓမ္မများတဲ့လူကလည်းနောက်ဆုံးမှအကျော်ဆုံးပဲ့ပြီးဆုံးသက်သွားတာပဲတစ်သလုံးကြော်ကြနေတဲ့လူကမရှိဘူးနောက်ဆုံးမှပြည့်စုံသွားတာပဲတဲ့သဗ္ဗံပတ္တန္တနေနာယဩတိတံ ချီးမွမ်းခံရမှုတွေအားလုံးဟာလည်းပဲနောက်ဆုံးမှာအကဲ့ရဲ့ခံနဲ့ပြီးသွားရတာပဲဒီလိုဆိုလို့တပ္ပံဒုက္ခဒုက္ခေနဩတိတံချမ်းသာဟုသမျှလည်းပဲဆဲဒုက္ခရောက်ပြီးဆုံးသက်သွားတာပဲလိုက်ကြည့်လိုက်မဲ့ဆိုရင်ဘဝကြီးဟာသာဝရဆိုတာတခုမှမရှိဘူးအကောင်းတွေကဆုံးနဲ့အဆိုးနဲ့ပဲပြည့်တတ်သွားကြတယ်အားလုံးဒီလိုပဲနော် အဆိုးနဲ့အဆုံးမတတ်တာတခုမှမရှိဘဝဟာမွေးဖွားလာခြင်းဟာမွေးဖွားလာခြင်းဟာတည်ခြင်းမှာ ဆုံးသက်သွားတယ်ဆိုတော့အကောင်းနဲ့ဆုံးသက်ရတာမဟုတ်ဘူးပေါ့နော်အဲ့ဒါကိုမြတ်စွာဘုရားသဘောပေါက်အောင်ဟောပြီးတော့နောက်ဆက်ပြီးတော့ဟောတဲ့အခါမှာဩတာနေတွေ့ဝဖြာရုတ်တိ ဒိဋ္ဌောမေအရတိအဟုဩတာနေတွေ့ဝဖြာရုတ်ထီအဲ့ဒီလူသဘာဝတရားကြီးဟာဆလာပြီးရင်ဆုံးသက်သွားတယ်အဲ့ဒီလူဆုံးသက်သွားတဲ့ဟာတွေဟာလူဆန္ဒနဲ့အညီဆုံးသက်တာလားဆိုမဟုတ်ဖြာရုတ်တာဆန့်ကျင်ရဲ့တန်နဲ့ဆုံးဖြတ်သွားတယ်နော်ဆန့်ကျင်နေပါလေကိုမလိုချင်ပါလေနဲ့ ဒီမဖြစ်ချင်တာတွေဖြစ်သွားကြတယ်ဖြစ်ချင်လို့ဖြစ်တာမဟုတ်ဒါပေမဲ့တွေးကောင်းတွေးလိမ့်မယ်သိချင်တဲ့ကောင်စိတ်တော့လို့သိသွားတယ်ဆိုတာသူလည်းပဲစိတ်ဖောက်ပြန်နေတုန်းသာသိချင်တာတကယ်သိရမယ်ကြတော့ကြောက်တယ်မသိချင်ဘူးသူသိရဲတယ်ဆိုတဲ့လူလည်းမသိချင်ဘူးသက်ရှင်နေတာကြီးပဲဘယ်လိုပဲဖြစ်ဖြစ်အဲ့တော့ကိုယ့်ရဲ့ဆန္ဒကိုစန့်ကျင်ပြီးတော့အခုလို့ ဆုံးကန်းတိုင်ရောက်သွားတာတွေကိုကြည့်လိုက်မဲ့ဆိုရင်တဲ့လောကကြီးဟာကျဉ်တ်เสียပျော်ရွှင်เสียပဲရှိမလဲကြီးဝေးเสียကြီးပဲအဲကိုမလို့ရှင်တာတွေဖြစ်နေတာလေကိုယ်ဆန္ဒနဲ့ဆန့်ကျင်တာပဲအများတာတော့လူတွေကခဏတစ်ပြုတ်ကိုကိုလိုချင်တာလေးရနေတော့ဒါသာဝရလို့ထင်နေကြကိုသိချင်တဲ့ပညာလေးသင်လို့ကိုသွားချင်တဲ့နေရာလေးသွားကိုလိုချင်တာလေးတွေရနေတဲ့အောင်မြင်နေတဲ့ဆိုတဲ့လူတွေက သူကဟိုတခဏလေးကြုံတွေ့နေရတဲ့ဟာတွေပေါ်မှာထာဝရလို့အောင်မေ့နေတာနောက်ဆုံးမရောက်တဲ့အခါကျတော့ကိုယ်ဆန္ဒနဲ့အကုန်ဆန့်ကျင်ပြီးတော့ဖြစ်သွားတယ်တဲ့ဘာလို့လို့ဆိုရင်နှုတ်ပြတဲ့အနေထားလဲအိုခြင်းကဆုံးသက်ပေးသွားတယ်ကျမ်းမာတဲ့အနေထားကိုလည်းပဲယောဂအဆုံးသက်ပေးသွားတယ်။သက်ရှင်မှုအနေထားကိုလည်းသိခြင်းတရားကအဆုံးသက်ပေးသွားတယ်။ရရှိအောင်မြင်နေတဲ့အနေထားကိုလည်းပဲ မရရှိခြင်းကဆုံးသက်ပေးသွားတယ်အချမ်းရံကြော်သောသတင်းကြီးနေတာကိုလည်းအချမ်းရံမဲ့ခြင်းကဆုံးသက်ပေးသွားတယ်ချီးမွမ်းခံရခြင်းကိုလည်းပဲနော်ကဲ့ခံရခြင်းကဲ့ခြင်းကဆုံးသက်ပေးသွားတယ်ချမ်းသာဒုက္ခတွေကိုလည်းပဲဒုက္ခကနေဆုံးသက်ပေးသွားတယ်အဲ့ဒီလိုဆုံးသက်ပေးသွားတာလူအကြိုက်လားလို့ဆိုဘယ်ဟုတ်မလဲတဲ့ဖြာရုပ်တီသူ့အနေနဲ့သူဖြစ်ချင်တာကဘာလို့ဆိုရင်ဘယ်သူပဲဖြစ်ဖြစ် ထာဝရလူပြုခြင်းတယ်လှခြင်းတယ်ထာဝရလူပြုခြင်းတယ်တင်းအောင်တင်းတယ်နော်ရွပနာဆိုတာရွပရွပညာကာမတတ္တာတရဝရီမှန်တရားထာဝရလူပြုမှုမြတ်လို့ကြတယ်အလုံးထာဝရလူပြုမှုမြတ်လို့တဲ့တရဝရီဟာတဲ့အိုခြင်းတရားကိုအမြဲတမ်းဆန့်ကျင်နေကြတာပဲဟုတ်တယ်မလားမအိုခြင်းဘူး မအိုးခြင်းလို့ပူတောက်ထိုးတာတို့ဆေးဆိုးတာတို့ပေတွန့်တာတွေကာကွယ်တာတို့ပေတွန့်လာပြီဆိုရင်နိုင်ငံခြားသွားပြီးအရေးကို တင်းအောင်ချုပ်ထားတို့မျိုးစုံလုပ်တယ်လေသွားကြွရင်လည်းသွားအသစ်ဆိုင်ထားတို့တော့အိုရုပ်အိုရီဖြစ်လာတာကိုအများရန်ဆန့်ကျင်ကိုဆန့်ကျင်တာတွေဟာဖြစ်လာလို့ဆိုကိုဆန့်ကျင်တဲ့ဟာတွေဖြစ်လာတာ ကိုမဖြစ်ချင်တာတွေကုန်ဖြစ်လာအဲ့ဒါကိုပြောတော့ဩတာနေတွေ့ဝဖြာရုတ်ထီလူတိုင်းလူတိုင်းဟာကိုမဖြစ်ချင်တာတွေကြီးပဲဖြစ်နေတာကောလုံးငယ်ရွယ်နှုတ်ပြချင်တာလဲမရဘူးနော်ဒီကြမ်းမချင်တာလဲမရဘူးသာဝရကြမ်းမချင်တဲ့လူကလည်းမရဘူးယောဂရတာပဲအဲသာဝရဒီအသက်ရှင်နေတာလဲ မရဘူးသိခြင်းတရားရောက်လာပြန်ဆန့်ကျင်နေတာတွေကအကုန်ရောက်လာသာဝရကောင်းစားအောင်မြင်နေတာလည်းမရဘူးသာဝရနာမည်ကြီးနေတာလည်းမရဘူးသာဝရချီးမွမ်းခံရရင်လည်းမရဘူးအဲသာဝရဒီချမ်းသာဒုက္ခဆိုတာလေမရနိုင်ဘူးတဲ့ကိုလိုချင်တာကချမ်းသာရတာကဒုက္ခကိုလိုချင်တာကကြမ်းမာတာရတာကဖြာတိ အဲ့ဒါလို့ဘဝမှာမဖြစ်ချင်တာတွေဘယ်ဘယ်သူပဲကြည့်ကြည့်ကိုဖြစ်ချင်တာသာဝရဖြစ်နေတဲ့လူဆိုတရားမှမရှိဘူးကုံတော့အဲ့ဒါတွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒိဋ္ဌဝမေအရတိဟုတဲ့မြတ်စွာဘုရားဟောတာအဲ့ဒါတွေငါကြည့်ပြီးတော့ငါတော့တော်တော်စိတ်ပြက်တယ်ပေါ့လောကကြီးကိုညှင်းငွေ့တယ်လို့ပြောတာလိုချင်မှုတဲ့လိုချင်လို့ထိနှက်ဆွပြီးတော့ တောထွက်တရားကျင့်တာလေငါတော့အဲ့ဒါတွေတော်တော်စိတ်ပြက်ပြီးတော့ညှိငွေတယ်တဲ့တို့ချင်းစရာတခုမှမရှိဘူးဒိဋ္ဌောမေအရတိဟုအဲ့လိုစိတ်ပြက်စရာ ကောင်းရုံမျှလားလို့ဆိုမဟုတ်ဘူးလူတွေမှာအဲ့စိတ်ပြက်စရာကောင်းတဲ့အနေထားမှာရှင်ဝါမှာလှမ်းညှောင်းညောင်းကြီးရတဲ့စူးနေသေးတယ်တဲ့ အဲ့ဒီရင်ဝမှာစူးနေတဲ့မြာညောင်းဟိုတဲ့ငါမြင်မြင်ခဲတဲ့လူတွေကမမြင်ကြဘူးကိုယ်ရင်ထဲမှာမြာညောင်းကြီးစူးနေတာမမြင်ကြဘူးတဲ့စူးမှန်းတော့မသိဘူးစူးမှန်းမသိဘူးစူးမှန်းမသိတဲ့မြာညောင်းကြီးရှိတယ်ဆိုတာငါကတော့တွေ့တယ်မြတ်စွာဘုရားပြောတာငါကတော့အဲ့ဒီလူတိုင်းလူတိုင်းရဲ့ရင်ထဲမှာမြာညောင်းနေစူးနေတယ်ဆိုတာငါကတော့သိတယ် သို့တော့လူတွေကဒါမြင်ဖို့လွန်ခက်တယ်တဲ့အဲ့ဒါကိုအထစ်ထတန်လမတ်တခိန်ဒါပြင်းတဲ့ဒီလောကကြီးမှာထုတ်တတံဟရယတိတံလူတွေရဲ့ရင်ထဲမှာစူးနေတဲ့ညညောင်ကြီးကိုမြင်မို့ရအမတန်မှခက်တယ်သို့တော့ငါမြင်ထားတယ်တဲ့လူတွေမှာ ရင်ထဲမှာစူးနေတဲ့ဟာကြီးကိုငါမြင်နေရတယ်အဲ့တော့ဒီနေရာမှာမြားညောင်ဆိုတာတွေ ਨੇ ပတ်သက်ပြီးတော့မြားညောင်ဆိုတာတင်စားပြီးတော့ခေါ်လိုက်တာပေါ့ညောင်ဟာ ခုနှစ်မျိုးရှိတယ်လို့ပြောလူတွေရင်ထဲမှာစီးဝင်စူးဝင်နေတဲ့အရာ ခုနှစ်မျိုးဖြစ်တယ်ရာဂဆိုတာလည်းမြားညောင်တစ်ခုဟုတ်တယ်ပေါ့လူတွေရဲ့ရင်ထဲမှာ တွေ့တာမှုတတ်မဲ့မှုတွေပြည့်ရှိတယ်လေတွေ့တာမှုတတ်မဲ့အဲ့ဒီဟာတွေ့တာမှုတတ်မဲ့မှုကိုနှုတ်ပြဖို့ဆိုတာတော့ခက်တယ်အဲ့တော့စူးနေတဲ့မြာနှုတ်ဖို့ခက်တယ်လို့ပဲဒါကိုဖဲဖို့အမှန်တမ်းခက်တယ်ဒါကိုရာခတန်လာလို့ခေါ်တယ်ပါဠိလိုမြာညောင်းကိုတန်လာလို့ခေါ်တယ်ဟောရာဂသည်တန်လာရှင်ထဲမှာခိုင်ခိုင်မြဲမြဲဝင်နေလို့တန်လာနောက်ပြီးတော့ မုံတီးမှုဒေါသကလည်းပဲတန်လှပဲအမုံတရားကလည်းဖယ်ဖို့တော်တော်ခက်တယ်ဒေါသဆိုတာလည်းရင်ထဲကမကြည်မနှက်ဖြစ်နေတာကိုဖယ်ဖို့တော်တော်ခက်တယ်ဘယ်ခေတ်ကြီးကြီးလူတွေဟာတွေ့တာမှုဆိုတဲ့များညောင်ကြီးလည်းမနှုတ်နိုင်ဘူးမုံတီးမှုဆိုတာကြီးလည်းမနှုတ်နိုင်ဘူးမုံစရာရှိမုံလိုက်ကြမှာပဲတွေ့စရာရှိတွေ့လိုက်ကြမှာပဲရှိနေတာပဲလေသူကနောက်တစ်ခုကဘာလို့ဆိုရင်မောဟတန်လား မောဟဆိုတာတွေးဝေးတယ်တွေးဝေးတယ်ဆိုတာလုံးတင်တာနဲ့မလုံးတင်တာခွဲခြားမမြင်တာလောကမှာအမှန်တရားဆိုတာဘယ်ဟာလဲဆိုတာကို မသိတာမသိမသိတာဟာဟိုဘာမှမသိတာတော့မဟုတ်ဘူးအမှားကိုအမှန်ထင်နေတဲ့ဟာမျိုးဆွလို့တယ်ပေါ့နော်အမှားကိုအမှန်ထင်နေတယ်မရှိတာကိုအရှိထင်နေတယ်ရှိတာကြတော့မရှိဘူးထင်နေတယ် အဲ့ဒါလိုလွဲမားတဲ့အသည့်တွေအဲ့ဒါမောဟတန်လာလို့ခေါ်တယ်ဒါလည်းယင်ထဲမှာတွဲနေတာနောက်တစ်ခုကိုယ့်ကိုယ်ထင်ရောက်နေတဲ့မာနဆိုတာလေညာညောင်တစ်ခုပဲနောက်မမှန်ကန်တဲ့အတွေးတွေအမြင်တွေကလည်းလူတိုင်းမှာရှိတယ်လူတိုင်းမှာရှိတယ်အဲ့ဒီအတွေးတွေအဲ့ဒီအတွေးတွေကလည်းပဲကိုယ်အတွေးကိုကိုယ်ကျင့်တတ်နေလို့ဒိဋ္ဌိတန်လာတယ်သူကလည်းအမြင်ဆိုတာတယောက်နဲ့တယောက်မတူကြဘူး အဲ့ဒီအမြင်ကလည်းများမှများညောင်းပဲတဲ့အဲ့ဒီပဲပိုထူးထူးခြားခြားပို့ပြီးတော့ဒါတွေကတော့ကိလေသာတွေအနေနဲ့သိမသိတာပိုသိတာတော့ဘာလို့ဆိုလူတွေမှာရထားတဲ့ပစ္စည်းဥစ္စာတွေဆုံးရှုံးသွားလို့ရှိရင်ရင်ထဲကပူလောင်ကြတယ်စိုးရင်တော့ကဖြစ်ကြတယ်နော်ကိုယ်ဆွေတွေမျိုးတွေ တခုဖြစ်ဆိုရင်တော့ကရောက်ကြတယ်ကိုပစ္စည်းဆုံးရှုံးရင်ဆိုရင်တော့ကရောက်ကြတယ်ဆိုရင်ဖြစ်တော့မယ်ဆိုရင်လည်းဆိုရင်နဲ့ဖြစ်ပြီးရင်လည်းဆိုရင်နဲ့တောကလို့ခေါ်တယ်ရှင်တွဲမှာပူလောင်တယ်ရှင်ထဲမှာပူလောင်တယ်အဲကိုယောဂဖြစ်ပြီဆိုလည်းရှင်ထဲမှာပူလောင်တာပဲအဲ့ဒါကိုတောကတန်လာလို့ခေါ်တယ်တောကဆိုတဲ့ညာညောင်းကတော့မတ္တမသိတာတယ်ပေါ့အဲ့ဒီတောကလည်းပဲ တန်လပဲနောက်တစ်ခုကကထံကထာတန်လနဲ့ကထာကထာတန်လဆိုတာမေးခွန်းထုတ်ပြီးတော့အဖြေမပေးနိုင်တာကထံဆိုတာဘာဘယ်လိုလဲအဲ့ဒီစကားနှစ်ခုကိုကထံကထာလို့သုံးလိုက်တယ်ဘယ်လိုဘယ်လိုလဲဆိုတာဘယ်လိုဘယ်လိုပဲမေးခွန်းသာရှိပြီးအဖြေမထုတ်နိုင်တာအဲ့ဒါကိုဝိသိကိစ္စလို့ခေါ်တယ်နော် အဖြေကိုကိုအဖြေမထုတ်နိုင်တဲ့အနေထားကြီးတကူကရှိတယ်။အဲ့ဒါလည်းပဲမြားညောင်းပဲတဲ့။အမြဲတမ်းမဖြေရှင်းနိုင်တဲ့အတွေးတွေခေါင်းထဲမှာရှိနေတယ်။ဆိုပါစို့ငါဒီကသိသွားရင်ဘယ်ရောက်မှာတော့သိဘူးနော်ဘယ်ရောက်မှာငါဘယ်ဘဝလာတာတော့မသိဘူးဘယ်ရောက်မှာဘာဖြစ်အောင်မှာတော့မသိဘူးဟောအဲ့ဒီအတွေးတွေတွေးကြည့်လိုက်ရင်ခေါင်းထဲမှာခြားခြားလဲသွားမယ် ငါဖြစ်အောင်မလားနောက်ဘဝမှာငါဖြစ်အောင်မလားတို့မို့ငါမဖြစ်တော့ဘူးလားငါလူဖြစ်မှလားငါနတ်ဖြစ်မှလားဘာဖြစ်မှတော့ဘာမှမသိဘူးအဲ့ဒါကိုမေခွန်းသာထုတ်နိုင်ပြီးတော့ဖြေမထုတ်နိုင်တဲ့အရာတွေပဲပေါ့ရှုံမတန်တရားဖြစ်တာအဲ့ဒါအေးလောကမှာဖះဆိုတာရောတကယ်ရှိသလားဟိုလူကလည်းသူတို့ကဖះဒီလူကလည်းသူဖះနဲကောင်းကင်ဘုံမော့ကြည့်ပြီးကောင်းကင်ဖះ အမျိုးမျိုးပြောတော့ဘယ်ဟာဖရာတော့တော့တန်တရားတွေဖြစ်တာပဲလေဒါလေတန်တရားဖြစ်တယ်တန်တရားဝေါကလွတ်ကြောင်းဆိုတာတကယ်ရောရှိလားနိဗ္ဗာန်ဆိုတာရောတကယ်ရှိလားစဉ်းစားလိုက်ရင်ကောင်းတယ်မှာခြားခြားလဲသွားမယ်အဲ့ဒါတွေကလည်းပဲရင်တွေကနှုတ်ပြလို့မရတဲ့ကထာကထာတန်လာဆိုတဲ့အတွေးမြညောင်ကြီးကကိုယ့်ရင်ထဲမှာရှိတယ်အဖြေမထုတ်နိုင်တဲ့တန်တရားမြညောင်ကြီးကကိုယ့်ရင်ထဲမှာရှိနေတယ်တဲ့ အဲ့ဒီမြားညောင်တန်လန်းတရဝါရီတက်ရှိတရဝါရီမန္တမြဟာလူတိုင်းလူတိုင်းမှာမြားညောင်ခုနှစ်မျိုးတန်လန်းရှိနေတယ်ဆိုတာငါတွေ့တယ်ဒါပေမဲ့တကယ်မြားညောင်ရင်ထဲရှိတဲ့ပုဂ္ဂိုလ်တွေကသူတို့ရင်ထဲမှာမြားညောင်ရှိတယ်ဆိုတာမသိကြဘူးငါတော့တွေ့ထားတယ်ရသော်ဘုရားလို့ဟောမင်းတို့ကမသိကြဘူးငါတွေ့ထားတယ်ဘာမလို့လို့ဆိုဒုဋ္ဌတံဟရိယတိတာရှင်ထဲမှာယင်ဆိုတာ ဟိုတင်းကိုပြောတာတင်စားပြီးတော့ပြောတာယင်လို့ဆိုတာစိတ်ကိုပြောတာပဲเนาะစိတ်ထဲမှာစူးဝင်နေတဲ့ရောက်နေတဲ့အဲ့ဒီမြားညောင်ကြီးခုနှစ်မျိုးဟာတဲ့မြင်မှုတော်တော်ခက်ပါတယ်အဲ့ဒီမြင်မှုတော်တော်ခက်တဲ့မြားညောင်ကိုအတ္တတန်ငါတော့တွေ့ထားပြီးပြီဒါကြောင့်လို့ငါအဲ့ဒါတွေကိုဖယ်နှုတ်ပလိုက်ပြီလို့ဆိုလိုတယ်ပေါ့နော်ဒါဖြင့်ဟုတ်ပြီ မြားညောင်းကိုမနှုတ်နိုင်တဲ့သရဝါတွေဘာဖြစ်လဲမြတ်စွာဘုရားကတော့ငါတော့နှုတ်ပလိုက်ပြီမရှိတော့ငါရင်ထဲမှာမြားညောင်းမရှိတော့အဲ့တော့မနှုတ်နိုင်လို့မြားချောင်းတန်လန်းဖြစ်နေဘာဖြစ်တုံးဆိုတာမြတ်စွာဘုရားဟောတယ်ရေနတန်လေနဩတိန်နောဓိတာတဗ္ဗဝိထဝတိရှင်ထဲမှာမြားညောင်းရှိနေတဲ့ပုဂ္ဂိုလ်ဟာတဲ့ဘဝမှာမရတည်ဘူးတဲ့ဟိုဘဝနေဟိုဘဝဟိုဘဝနေဟိုဘဝ နော်လူဘွားနေပြီအပယ်လေးဘုံရောက်သွားလိုက်ငရဲကြလိုက်ငါဖြစ်လိုက်နွားဖြစ်လိုက်နော်ကြက်ဖြစ်လိုက်ခွေးဖြစ်လိုက်တော့ရှောက်ပြေးနေတာဘယ်နေရာမှာဘာနဲ့ဥပမာတူလို့ဆိုခွေးယူဟာဟိုရှောက်ပြေးနေတယ်လို့ပဲတနေရာထဲမှာမနေဘူးရှင်ထဲမှာမြားညောင်ရှိနေတဲ့သရဝတကူဟာသူကမရတည်နိုင်ဘူးတဲ့ယေနတန်လေနဩတိန်နော အိမ်မြားရင်လည်းရောက်နေပြီဆိုလို့ရှိရင်တော့တဲ့ဓိတာတ္တဗဝိဓာဝတိအယမျက်နာဆိုတာဘဝတွေကိုရည်ညွှန်းတာအဲ့ဘဝတွေကိုသူကပြေးလွှမ်းနေမှာပဲဘဝတွေထဲမှာပြေးလွှမ်းနေမယ်တဲ့အဲ့တော့ဘဝတွေထဲပြေးလွှမ်းနေတယ်ဆိုတာစိတ်အနေနဲ့ကလည်းအဲ့ဒါဟိုပြေးနေရတဲ့ဟာတစ်ခုပေါ့ ဆိုပါစို့ရာဂမြားညောင်းစူးနေလို့ရှိရင်လည်းပဲတွေ့တာမှုတွေမျိုးစုံဖြစ်တယ်ဒေါသမြားညောင်းစူးနေလို့ရှိရင်လည်းမကျေနပ်မှုတွေမျိုးစုံဖြစ်တယ်မောဟမြားညောင်းစူးနေလို့ရှိရင်လည်းအမှန်မသိမှုတွေနဲ့လုံးချရိုက်နေတယ်မာနမြားညောင်းရှိနေလို့ရှိရင်လည်း အဲလူချင်းကြည့်ပြီးတော့ငါตาတယ်သူကตาတယ်ငါနဲ့တူတူပဲဆိုတာတွေတွေးနေတယ်နော်ဒိဋ္ဌိဆိုရဲမြားညောင်ရှိနေပြန်တော့လေအယူရေးရနဲ့ပတ်သက်ပြီးတော့သူဟာကိုယ်ယူကိုမှန်တယ်လို့ပဲယူဆနေတယ်တောကမြားညောင်ရှိတဲ့အခါမှာဆွေတွေမျိုးတွေပျက်စီးတဲ့အခါနော်ယောဂဖြစ်တဲ့အခါစီစဉ်ဥစ္စာတွေပျက်စီးတဲ့အခါ ကိုကိုချင်းတရားပျက်စီးသွားတဲ့အခါအယူဝါဒပျက်စီးသွားတဲ့အခါဟာတောကတွေဖြစ်တယ်ကထံကထာဆိုတဲ့ခုနကတန်တရားမြားကြောင့်ကြီးစုပြတ်ပြီဆိုလို့ရှိရင်လေအမှန်တရားပေါ်မှာလဲမဆုံးဖြတ်နိုင်ဘူးအလုံးဝတန်တရားတန်လန်းနဲ့အဲ့လိုပဲနေတယ်ဒါဟာနောက်ပြီးတော့အဲ့ဒီမြားကြောင့်နေစုနေလို့ရှိရင် လောကကြီးတစ်ခုလုံးကိုပြေးလွှားနေတယ်ဆိုတဲ့အနေထားမှသူကဖွင့်ထားတာဟာခီးသွားတာတွေကလည်းပဲအဲ့ဒီညညောင်ညောင်သွားနေကြတယ်ဆိုတဲ့အကြောင်းရသော်ဗျာဒါကိုထဲ့ဟောတာเนาะထဲ့ဟောတာအဲ့ဒီမှာဆိုပါစို့ရာဂမြညောင်စုဝင်ခံထားရတဲ့ပုဂ္ဂိုလ်ဟာတဲ့ရာဂကိုအကြောင်းပြုပြီးမကောင်းမှုဒုစရိုက်တွေလုပ်တယ် မကောင်းမှုဒုစရိုက်မှန်သမျှအကုန်လုပ်တယ်ခိုးဆိုးတိုက်ရိုက်မှုတွေလည်းလုပ်တယ်လူရမှုတွေလည်းသူကျွလွန်တယ်တဲ့အဲ့တော့ဒါရင်လားလို့ဆိုမကဘူးအဲ့မှာစိတ်ဝင်စားကြကောင်းတာတော့အဲ့ဒီမဟာနေတိသာဆိုရဲကျမ်းမှာသူဖွင့်ထားတာဒါကမြန်းကြောင့်စူးဝင်နေတဲ့ပုဂ္ဂိုလ်ဟာတဲ့သင်္ဘောစီးပြီးတော့ပင်လယ်ခီးကိုဖြတ်တန်းနေသိနိုင်တယ်လေပင်လယ်ခီးဆိုတာ ကမမြင်နာမမြင်သွားတာအဲ့ဒါရဲစွန့်ပြီးတော့သွားတာခုခေတ်ကတော့ adventure ဆိုပြီးတော့စွန့်စားမှုဆိုပြီးတော့ကောင်းတာကောင်းတဲ့ထင်ကြတိမ်မြန်နဲ့စီးပြီးတော့နိုင်ငံသားတွေသွားတယ်တိမ်မြန်ပြက်ကြရင်သိနိုင်တယ်တော့အဲ့ဒါတွေကဒီစွန့်စားမှုတွေဆိုတာတွေရတယ်ဒုက္ခနဲ့ရင်ဆိုင်ပြီးတော့သွားတာတဲ့အဲ့ဒီသွားတယ်လို့ဆိုတဲ့ထဲမှာဟိုဘာတွေပါလာတော့ဆိုတော့ ဒေသတွေအကြောင်းလေးပါလာတယ်တိခုံပံကိစ္စတိတိခုံမဆိုတာရွှေတကုံဖျားတဲ့တဲ့နေရာကိုလေတိခုံမလို့ခေါ်တာလေအဲ့ဒီနေရာများရည်ညွှန်းသလားဘာလို့သူကပင်လေကန်းပင်လေကန်းကြီးပဲလေဒါရွှေတုံးကအဲ့ဒါတိကုံမဆိုတာရွှေတကုံကိုရည်ညွှန်းနေဆိုရင်တော့ရွှေတကုံကရွှေတုံးကလေးကရှိတဲ့သဘောရှိတယ်ပေါ့နော်နောက်တက်ကောလံကိစ္စတိတဲ့ ဒီကနေ့ခေတ်အနေနဲ့တကောလလို့ဆိုတာဖေဒေတာကိုခေါ်တယ်ဆိုတာဒါတမိုင်းရောက်ရှာမယ်တက်ကသီလန်ကိစ္စတိတက်ကတို့သွားတယ်ဒါကတော့ခုတက်ဆီလာဆိုတာပါကစ္စတန်ဘက်မှာရှိတယ်ဒါလည်းပင်လယ်တွေနဲ့နီးတဲ့အရက်တွေပဲအကုန်လုံးကာလမုခံကိစ္စတိတယ်ကာလမုခအရက်သွားတယ်ပုရပုရံကိစ္စတိဝေတုံငံကိစ္စတိဝေရာပဋ္ဌံကိစ္စတိ တာမလိန်ကိစ္စတိတာမလိဆိုတော့အိန္ဒိယဘက်မှာရှိတယ်ဝင်းကန်ကိစ္စတိအေလဗန္နကိစ္စတိအဲ့မှာသူ့နာဘူမိန်ကိစ္စတိဆိုတာသူ့နာဘူမိရဘယ်နေရာတော့ဆိုရင် အများယူဆထားတာတော့ဗမာပြည်ယူဆထားတာတော့တထုံကိုသူ့နာဘူမိပင်လည်းကမ်းချင်းအများယူဆတာတော့အဲ့ဒီကနေတခြားလုံးဟိုအိတ်ဟိုရင်ပေါ့မလေးရှားဟိုထိုင်းကနေခေါ်တဲ့ထိုင်းတို့မလေးရှားတို့ အင်ဒိုနီးရှားတို့အထိပေါ့ပင်လယ်ကမ်းရိုးတန်းတွေထိတာတစ်ခုလုံးကိုသူဝနာဘူမိလို့ခေါ်တယ်လို့သူဆိုကြတယ်ပေါ့နော်ယေဝနာထိုင်းကလည်းပဲသူဝနာဘူမိသူနိုင်ငံလို့ယူဆလို့သူဝနာဘူမိ airport တောင်လောက်ထားတယ်လေဗမာပြည်ကလည်းသူဝနာဘူမိအတထုံပဲဆိုပြီးတော့ယူဆတာအဲ့တော့ရှေးခေတ်ကလေးကဒါရှိတယ်မြေပုံဆိုတာလည်းပြောင်းနိုင်တယ်မြေအနေထားလည်းပြောင်းနိုင်တယ် အဲ့တော့ယင်ထဲမှာဒီလိုချင်တာတွေအကြောင်းမို့လို့လူတွေဟာသွားကြတယ်လို့သူတို့ဆိုလိုတာပေါ့ဟိုဒုတိယကမ္ဘာစစ်မတိုင်ခင်ကမြန်မာပြည်မှာဆိုလဲကြည့်လိုက်လေမြန်မာလူမျိုးတွေကကိုယ်နိုင်ငံကိုယ်နေဟိုဘက်ကဥရောပဘက်ကနေပြီးတော့စပိန်တို့ဟိုဒတ်ရှ်တို့အင်္ဂလိပ်တို့ဆိုတာတွေကပင်လယ်ရေကြောင်းကနေလှည့်ပြီးတော့ဒီနိုင်ငံတွေရောက်လာတာပဲလေ ဒီနိုင်ငံတွေရောက်ပြီးတော့ဒီပင်လယ်ရေချောင်းကိုကြီးစိုးနိုင်တဲ့အခါကျတော့အင်္ဂလိပ်ဟာအိန္ဒိယနိုင်ငံကိုလည်းကြီးစိုးသွားတယ်တိရိလင်္ကာနိုင်ငံပထမဆုံးဝင်တာက Dutch အဲ Dutch တို့ဝင်တာနော် Dutch တွေစီအပပေါ်တူဂီတွေလူယူလိုက်ပြန်တယ်ပေါ်တူဂီစီကနေမှအင်္ဂလိပ်ကလူယူတာ အဲ့တော့တိရိလင်္ကာနိုင်ငံကပင်လယ်ထဲကကျွန်းလေးဆိုတော့ခီးသွားတဲ့နေရာမှာလမ်းစုံလေးဖြစ်နေတာလမ်းစုံဖြစ်တော့ Dutch တို့နော်ပေါ်တူဂီတို့အင်္ဂလိပ်တို့ဆိုကိုလိုနီဘဝမှာနှစ်ပေါင်း450လောက်နေရတယ်ဒါမှမဟုတ်ဘုရားသာသနာတော်ကပျောက်သလောက်ဖြစ်သွားလို့ဗမာပြည်ကနေပြီးတော့ဘုန်းကြီးတွေပြန်ပြီးတော့ယူရတဲ့သူတို့စာပေတွေရော ပြန်ပြီးတော့သင်ရတယ် နောက်ထိုင်းနိုင်ငံကယူတာကိုရှန်ကိုင်းလို့ခေါ်တယ်ဗမာပြည်ကယူသွားတာတော့အမရပူရကိုင်းနဲ့ရမညာကိုင်းဒီကနေ့တန်ခါ3000 4000ရှိတဲ့သီရိလင်္ကာနိုင်ငံမှာ ခိုင်း3ခိုင်းရှိတယ်ပေါ့ဗမာပြည်ကသွားတာ2ခိုင်းနဲ့ထိုင်းက1ခိုင်း3ခိုင်းရှိတယ်အဲတော့အဲ့ဒါလို့ Dutch တို့ Portuguese တို့ English တို့ဆိုတာရှင်တွေကလောဘကိုအကြောင်းပြုပြီးတော့ရာဂ ကိုအကြောင်းပြုပြီးတော့ပင်လည်းခရီးကြီးကိုဖြတ်တန်းပြီးဒီရောက်အောင်လာကြတာပဲအဲ့ဒါကုန်ပင်လည်းခရီးကြီးကိုမကြောက်မရွံ့ဖြတ်တန်းပြီးဒီရောက်အောင်လာကြတယ်အဲ့ဒါတွေကိုဒီထဲမှာထည့်ပြီးတော့နေရိတာကျမ်းထဲမှာဖွင့်ဆိုထားတာတော့စိတ်ဝင်စားစရာကောင်းတယ်ပေါ့နော်ဘင်္ဂလောကံခိစတိဆိုဘင်္ဂလောကဆိုဘင်္ဂလားဒေ့ရှ်ဖြစ်နိုင်ဘင်္ဂလားဒေ့ရှ်နဲ့ကရကတာတို့ပေါ့နော်ဝင်္ဂတိုင်းဆိုတာပါဠိလိုကဝင်္ဂ ခုခေါ်တဲ့ဘင်္ဂလီပေါ့သူကအင်္ဂလိပ်လိုကြတော့ West Bengal နဲ့ Eastern Bengal လို့ခေါ်တာ East Bengal ဘင်္ဂလားဒေ့ရှ် West Bengal ကကလကတ္တာအဲသူဘင်္ဂလောကဆိုရင်အဲ့သူတို့နိုင်ငံကြီးလည်းအချီးကြီးပဲဘင်္ဂလီလူမျိုးတွေနေတဲ့နိုင်ငံကြီးလည်းချီးကြီးပဲသို့တော့နှစ်ချမ်းကွဲပြီးတစ်ချမ်းကဘင်္ဂလားဒေ့ရှ်ဖြစ်ပြီးတော့တစ်ချမ်းကတော့အိန္ဒိယနိုင်ငံထဲမှာဒီလိုရှိတော့ အဲ့လိုရှိတယ်ဘင်္ဂလားဒေသဟောအဲ့ဒါလို့လောကကြီးမှာတို့ခီးသွားလာပြီးတော့လောဘကိုအခြေခံပြီးတော့ခီးသွားလာတယ်ပစ္စည်းရှာကြတယ်အဲသူတို့လာတာအလကားလာတာမဟုတ်ဘူးစီးပွားရှာကြတာအထူးသဖြင့်ဟိုအခြေခံတာတော့ရွှေငွေရှာတယ်လို့ပဲဟင်းကအမှုတ်တွေ spice တွေရှာတယ်ဒီဘက်မှာလာပြီးတော့အဲ့လိုလုပ်ကြတာ နှစ်ပေါင်းများစွာဗမာပြည်လာတာကျွန်းသစ်တို့ဘာလို့ရှားတယ်သူအဲ့လိုဟာတွေယူသွားကြတာပေါ့နော်၆တန်ပရမညာတွေရှားတယ်ဒါလောဘရင်ထဲကစူးဝင်နေတဲ့ရာဂကိုအကြောင်းပြုပြီးတော့သူတို့လောက်ကြတာလို့သူတို့ဆိုတယ်ပေါ့နော်အဲ့ဒါလို့ရတော့ပြန်တော့လေဒီမြားညောင်းကကျွတ်သွားလာလို့ဘယ်ဟုတ်မလဲအဲ့ရသွားတဲ့ပစ္စည်းကိုကိုယ်ကအနိုင်ကျင့်ပြီးအယူမခံရအောင်လုံခြုံရေးကိုစ조사ကြပြန်တယ် နော်ကိုယ်အကျိုးစီးပွားကိုကာကွယ်မှုဆိုပြီးတော့လက်နဲ့တွေကင်ကြပြန်တယ်အဲ့လိုပဲလေလက်နဲ့ကင်ကြကိုယ်အကျိုးစီးပွားဆိုအကျိုးစီးပွားကာကွယ်ကြတယ်ခဏထိလဲဒီအလုပ်တွေလုပ်တော့မယ်လေစီးပွားရေးနဲ့ချဲ့တယ်ဒီဒီကနေ့ကတော့စီးပွားရေးနဲ့ချဲ့ကြတာပေါ့ one way one road တို့ဆိုတာတနင်္ဂနွေလုံးကိုဖြန့်ကျက်ဖို့လုပ်နေတာဒါရစီးပွားရေး ရှင်တွေကရာဂကြောင့်ဖြစ်တာပေါ့အကျဉ်းချုပ်လိုက်တဲ့အခါဩအဲ့ဒီလိုနဲ့ရေနတန်လေနဩတိန်နောထိတာတပ္ပဝိထာဝတိရှင်ထဲမှာလူချင်းဆန္ဒတွေအာချိလို့ခီးသွားကြတယ်လို့ဆိုလိုတယ်ပေါ့နော်ရလို့မှုနဲ့သွားနေကြတာအဲ့ဒါပဲရလို့လို့မဟုတ်ပါဘူးအလယ်ပတ်သွားတာပါဆိုအလယ်ပတ်ကလည်းပဲသူကချိကျင်တဲ့ဆန္ဒပဲတူတူပဲလောဘနဲ့သွားတာပဲနော်အဲ့တော့ လောဘကယင်ထဲကလောဘကခီးသွားစေတယ်ပေါ့ခီးသွားစေတယ်ပေါ့ဒါကိုဘုသူတလို့ယူဆပြီးတော့သွားကြလာကြတာပေါ့နော်အဲ့ဒါလို့ဒီရင်ထဲကညှောက်နေကြောင်းပြုတ်ပြီးတော့တဲ့ရေနတံလေးနာဩဒိန်နောတဗ္ဗဋိတဝိထဝတိဒါဒီဘွားရင်ကိုရင်ညွှန်းပြောတာအဲ့လိုရင်ထဲကအဲညှောက်တန်းလန်းနဲ့ လူဘဝကနေနတ်ဘဝရောက်လိုက်တရိစ္ဆာန်ဘဝရောက်လိုက်ပြိတ္တာဘဝရောက်လိုက်ဘဝတွေဒီလိုပဲခီးသွားနေကြတာတန်တရားထဲမှာလည်းပဲဒီလိုပဲပြေးသွားနေကြရတယ်သူဆိုလိုတယ်ဒီဘဝမှာလည်းအငြိမ့်မနေနိုင်ဘူးတန်တရားမှာလည်းအငြိမ့်မနေနိုင်ဘူးအဲ့ဒါကိုရည်ညွှန်းပြီးတော့ဒီခီးသွားတယ်လို့ညောင်းနေစုဝင်ခံရတဲ့ပုဂ္ဂိုလ်ကအဲ့တော့ရှင်တွေက ရင်ထဲမှာစူးဝင်နေတဲ့ရာဂဒေါသမောဟမာနဒိဋ္ဌိတောကကထာကထာကထာကထာဆိုတဲ့ဒီမြားညောင်းခုနှစ်မျိုးနော်အဲ့ဒီမြားညောင်းခုနှစ်မျိုးရှင်ထဲကမကင်းသေးသမျှဒီလူဟာလှုပ်ရှားသွားလာနေမှာတန်တရားထဲမှာလည်းလှုပ်ရှားသွားလာမှာဒီဘဝမှာလည်းအငြိမ်မနေနိုင်ဘူးသွားလာနေကြရသော်ဗျာအဲ့ဒါ တမေဝတန်လမဘုရှာတဲ့အဲ့ဒီစူးဝင်နေတဲ့မြာကြီးမင်းတို့နှုတ်လိုက်နိုင်ပြီဆိုလို့ရှိရင်တော့နာထဝတိမင်းဘယ်မှမသွားတော့ဘယ်မှမသွားတော့ဘယ်မှမသွားဘူးဆိုတာလူချင်းလို့လည်းမသွားဘူးမုံတိလို့လည်းမသွားတော့ဘူးပေါ့နော်တန်တရားမှလည်းပဲခီးမသွားတော့ဘူးတဲ့မသွားယုံနေမကဘူးနတိရတိတန်တရားဝဲဩဃကြီးတယ်လည်းမင်းမြုပ်မသွားဘူးတဲ့အဲ့တော့ မလှုပ်ရှားတော့ဘူးရှင်ထဲမှာမြားညောင်းရှိနေတယ်ဗျာလှုပ်ရှားမယ်သွားလာမယ်အဲ့ဒါကိုရှင်ထဲကမြားညောင်းကြီးကိုနှုတ်လိုက်မယ်ဆိုလို့ရှင်တော့နတဝတိဘယ်မှသွားမှာ မဟုတ်တော့ဘူးနတိရတိကောင်းကောင်းအာယုန်တွေလည်းမြုပ်သွားမှာမဟုတ်ဘူးတဲ့အဲ့တော့ယင်ထဲကမြားညောင်းဖြစ်နေတာကိုလူတွေကတော့ကိုယ့်ယင်ထဲမှာဆွဲနေတဲ့မြားညောင်းကိုမြားညောင်းမှမသိဘူးဒါတော့မမြင်ဘူး အကောင်းပဲထင်တာပဲလူဆန္ဒလို့ပဲထင်တယ်အခီးသွားပဲဆိုပြောနေတာပဲသေတာသာမပြောရှိမယ်ခီးသွားဖို့တော့ပြောမယ်ဟိုဘဝသွားဖို့တော့ပြောမှာမဟုတ်ဒီဘဝခီးသွားဖို့တော့ပြောနာပဲသိကြတယ်ဒါတွေမကဘူးတဲ့မြတ်စွာဘုရားတထသိခာနုခိယန္တိယာနိလောကေဂရိတာနိလောကမှာနှစ်သက်ခြေနှက်เสียကာမဂုဏ်အာယုန်တွေရှိတယ်နှစ်သက် အဲ့ဒီကာမဂုဏ်အာယုန်တွေရဖို့ရလိုတဲ့ဆန္ဒနဲ့လူတွေဟာသင်ကြားမှုမျိုးစုံကိုသင်ကြားနေကြတယ်သင်ယူနေကြတယ်အဲ့တော့ဘဝရလာတယ်ဆိုကြောင်းနေရတယ်နော်တပ်ပညာသင်ညာရတယ်လက်မှုပညာသင်ညာရတယ်စက်မှုပညာတွေသင်ညာရတယ်တက္ကသိုလ်တွေတက်ကြတယ်ဘွဲတွေယူကြတယ်ဘာလို့ဖို့ဆိုရင်ဒါတွေအတွက်ပဲအကုန်လုံး လူချင်းစရာတွေရဖို့အတွက်သင်ကြတာလေလိုက်ကြည့်ဒီပညာဘာအတွက်တုံးဆိုရင် အာပညာတတ်မှသာဝဏီပြည့်စုံမဲ့ဆိုတဲ့အတုံးနဲ့သုံးတာအမှားတော့ဘဝမှာလောဘနဲ့တိမ့်ပိုက်လို့မှုပဲအလုံးပညာတတ်ပြီဆိုရင်စီးပွားရေးတွေဖြစ်လာမယ်ပညာကိုအကြောင်းပြုပြီးတော့သာဝဏီတွေရလာမယ်တိုးတက်လာမယ်ကြီးပွားလာမယ်ဆိုတော့ အဲ့ဒါတွေအကုန်လုံးအကောင်းလို့ထင်တာဒါပုထုဇဉ်အနေနဲ့အကောင်းလို့ထင်တာနော်ဒါကြောင့်တထသိက္ခာနုခိယန္တိအတ္တပညာတွေမျိုးစုံတွေကိုသင်ကြတယ်တဲ့ဘာအတွက်သင်တာတော့ဆိုရင်လူချင်းစရာကာမဂုဏ်အာယုန်တွေအတွက်သင်တာကာမဂုဏ်အာယုန်တွေကိုပြောမယ်ဆိုရင်တော့မျက်စိကမြင်တဲ့အစင်းလူချင်းစရာအစင်းနားကကြားတဲ့နှစ်သက်စရာအတန်း နှာခေါင်းကနမ်းရှူရတဲ့အနံ့လျှာကရတာခံရတဲ့ရတာခန္ဓာကိုယ်အထီးတွေ့အဲ့ဒါတွေဟာရှင်းတ်ဆရာတွေကိုကိုရဖို့အလွယ်တကူရရှိခံစားနိုင်ဖို့အတွက်ပညာရည်တွေမျိုးစုံကိုသင်ကြတယ်တဲ့အဲ့တော့မြတ်စွာဘုရားကအကြံပြုတာမင်းတို့ဓာရီသင်လို့လေရလာတဲ့ဟာတွေကတခုမှတည်ငြိမ်မှမဟုတ်ဘူးအခုရတယ်တော့ကြပြီးပြီးတော့ပြန်လက်လွတ်လိုက်ရမှာပဲ ယ်ဟာမှဟိုသာဝရမရှိဘူးလုံးလိုက်ရတာကပင်မလိုက်တာရသွားလို့ရှိရင်လည်းခဏပဲဒါကြောင့်မို့နတ္တိတုပတုတော်သိရတယ်ဒါတွေအတွက်လုံးမနေပါနဲ့မလုံးနဲ့တော့တဲ့အဲ့တော့တမဟာပြင်ပြောလို့ရှိရင်အဲ့ဒါကိုကြည့်လိုက်ရင်ဂေါရမဘုရားလူလူလူလောကကြီးပွားတိုးတက်ရေးကိုဖျက်ဆီးသူလို့ဆွဆွဲခံရတယ်ဒါမှန်တယ် နော်စွတ်စခံဖះတာသူကိုယ်တိုင်ကလည်းမင်းသားဘဝနေခဲ့တာလေမင်းသားဘဝဆိုသူတို့တိုင်းဝေမင်းကြီးကလည်းပဲဒီသူတို့နိုင်ငံမှာနေပြီးတော့သူကသူရဲကောင်းတရားအနေနဲ့တိုင်းပြည်ကိုဆောင်ရွက်စေချင်တာတိုင်းပြည်ကိုကာကွယ်စေချင်တာအုပ်ချုပ်ပြီးတော့တိုင်းပြည်ကိုကြီးပွားအောင်လုပ်စေချင်ဒါပေမဲ့ဘုရားဒါတွေကဘယ်တော့မှဆုံးမမဟုတ်ဘူးဆိုပြီးတော့ သူဒါအတွက်မကြိုးစားဘူးမကြိုးစားအမှန်တရားကိုအသိကိုကြိုးစားလိုက်တယ်အဲကြောင့်ဖေမိသာရမင်းကြီးနဲ့တွေ့တဲ့အခါမှာလည်းဖေမိသာရမင်းကြီးကဘုရားရဲ့တရားကိုနာပြီးတော့အာနာဟုတမက်တမောကြီးမနေဘူးလေသူ့တမ်းမဲ့သူ့သားအစာရတမကောင်းမှန်းသိရတဲ့ထိနှံလွှဲပေးလိုက်တယ်လေနောက်ဆုံးသူ့ဖန်ခံလက်ခံလိုက်ရတာထောင်ထဲမှာ ဒါသူအနေနဲ့ဒီတရားတွေသိပြီးတော့မလို့ကျွန်တော်လို့ပဲအသူထိနာစီးစိမ်ဘလို့ပဲခံစားနေနေသိဆုံးခြင်းနဲ့ပဲဖြစ်ရမှာအစာတသက်လွယ်ပြီးလိုက်တော့ထောင်သွင်းချင်းချခံပြီးနောက်ဆုံးမှာလောက်ကြံတပ်ဖြတ်ခြင်းခံလိုက်ရပြန်တာအဲသူနိုင်ငံကာကွယ်ဖို့သူမကြိုးစားတော့ဘူးပေါ့နော်ဘာလို့ဘလောက်ကာကွယ်ကာကွယ်နောက်ဆုံးကြဒီပဲသွားမှာပဲလေအလုံးနောက်ဆုံးကအဆုံးသက်ကဒီတိုင်းပဲသွားတာ ဗမာပြည်ကြီးအင်္ဂလိပ်ကနေအုပ်ဆိုးတဲ့အခါအာအင်္ဂလိပ်ကိုတော်လှန်မှုကြိုးစားကြတယ်အဲသွေးပြေကျသွားတာပဲရှိတယ်ဟိုကောင်လည်းအချိန်တန်တော့ဆုတ်သွားတာပါနော်အချိန်တန်တော့သူမှမနေဘူးကုံသွားမှာပဲဒီသွားတာပဲလေကိုတိုက်တိုက်မတိုက်တဲ့သွားတာစဉ်းစားကြည့်အဲကြောင့်လို့တချို့ကလည်းပြောကြတယ်ဗမာပြည်လွတ်လပ်ရေးရတာဗမာတွေကတိုက်လို့ရတာမဟုတ်ပါဘူးတဲ့ အချိန်ကြတော့အင်္ဂလိပ်ကသူ့ကွာမထိန်နိုင်တော့ပြန်ပေးခဲ့ရတာအဲ့ဒီလိုပြောတာရှိတယ်ဒါလည်းဟုတ်ဟုတ်တယ်လို့ပြောနိုင်တယ်ဘာလို့လဲဆိုရင်တိရိလင်္ကာနိုင်ငံကတီလို့ရလိုက်တာပဲလေလွတ်လပ်ရေးပေးတဲ့တည်းမှာသူပါသွားတာပဲတဲ့ဗမာပြည်တဲ့တလပဲနောက်ကြဗမာပြည်ရဲ့ဇန်နဝါရီသူကဖေဖော်ဝါရီမှာဟုတ်မတိုက်လည်းပဲလွတ်လပ်ရေးပေးတော့မှာပဲသူက ဘာလို့ပေးတာတော့ဆိုဒီနိုင်ငံတွေကို तू မထိန်နိုင်တော့သူ့နိုင်ငံကဂျာမနီနဲ့ဆစ်ဖြစ်နေတဲ့အခါကုန်ကြစည်တွေများဆင်းရဲလာတာအဲ့ဒါ तू ကဓာကြီးရဲ့ဝန်တော့ဝန်ပိုးကြီးပြောရမယ်ဆိုရင်မြမအုပ်ခေါင်းကြီးပေါ့မြမအုပ်ခေါင်းကြီးကို तू ဆက်ပြီးတော့ချီမထားနိုင်တော့ဘူးပေါ့အဲ့ဒါကြောင့်တချို့ကလည်းသမိုင်းဆရာတွေပြောတယ်အေးဘဝပြေဂျပန်နေသွားခေါ်တိုက်လူတွေပဲဒုက္ခရောက်သွားတာ ခေါ်လာတဲ့ဂျပန်တွေကပါရိုက်နားရိုက်သုံးနှစ်နေပြီးဗမာတွေဒုက္ခတော်တော်ပေးသွားတယ်ပေးတော့သုံးနှစ်ကြာတော့အင်္ဂလိပ်ကပြန်တိုက်တော့ဂျပန်နောက်ဆုတ်သွားတယ်အဲ့တော့ဗမာကူမတိုက်ရဘူးလားဆိုတော့တိုက်တော့တိုက်တာပေါ့နော်ကူတိုက်တော့မြန်မြန်တော့ပြီးသွားတာပေါ့သို့တော်လွတ်လပ်ရေးရတာအင်္ဂလိပ်ကပေးလို့လွတ်လပ်ရေးရသွားတာပေါ့သူနောက်ဆုတ်ပေးတာသူကနောက်မဆုတ်ပဲနဲ့တင်းခံနေဦးမယ်ဆိုရမှာမရတာ စင်ကာပူတို့မလေးရှားတို့အင်ဒိုနီးရှားတို့ဆိုလို့ရှိရင်56လောက်မှလွတ်လိုက်ရဗမာပြည်က48လ9လလွတ်လိုက်ရလိုက်တာသူတို့က56လောက်မှလွတ်လိုက်ရသူတို့လွတ်လိုက်ရတဲ့အချိန်မှာဗမာပြည်ကကုလသမဂ္ဂအတွင်းဝန်ဥတ္တန်တို့လက်ထက်ဖြစ်သွားတယ်ဒါကြောင့်ဥတ္တန်ကိုကျေးဇူးတင်လို့ချလန်ဥတ္တန်ဆိုတဲ့လမ်းရှိတယ်မလေးရှားမှာမလေးရှားကွာလာလမ်ပူမြို့မှာချလန်ဥတ္တန်ဆိုတာရှိတယ် လမ်းနာမည်အဲ့တော့ဆိုလိုတာကတော့အချိန်တန်လို့ရှိရင်တချို့ဟာသူ့အတူဖြစ်သွားတယ်အဲ့ဒီအချိန်မစောင့်နိုင်တဲ့အခါကျရင်လည်းဒုက္ခရောက်တတ်တယ်ပေါ့နော်အဲ့တော့ဘေဟာပဲပြီတန်တရာကြီးဆိုတာကိုလို့လို့ကြီးလည်းမဖြစ်ဘူးအချိန်တန်ရင်လည်းသူ့အတူသွားမှာပဲလေအချိန်တန်ရင်တော့သူ့အတူသွားတာပဲမင်းတို့မင်းကြီးတော့အချိန်တန်တော့သိသွားတာပဲလေ ကျောက်စစ်သားမင်းကြီးနဲ့ချိန်တန်တော့သိသွားတာအနောထဘုရင်ကြီးဘလောက်ပဲဘုံကိုကြီးတယ်ပြောပြောချိန်တန်တဲ့အခါထိမ်မင်းနှံဆောင်နှက်ကကျွဲအောင်ဆောင်ခတ်လိုက်တာနဲ့သွားပြန်တာတမိုင်းရဆိုရင်တော့အဲ့ဒါကျွဲခတ်တာပဲလေအဲ့ဒါကိုထိမ်မင်းဆောင်နှက်ကကျွဲအောင်ဆောင်ခတ်တယ်လို့ပြောတာပေါ့သို့မဟုတ်တကယ်ကျွဲခတ်ထလာတော့မသိဘူးအဲ့တော့ဘယ်သူပဲဖြစ်ဖြစ်အချိန်တန်လို့ရှိရင်သူ့သူဟိုရင်းဖြစ်သွားတာ ကမ္ဘာသမိုင်းကိုကြည့်မယ်ဆိုလို့ရှင်လေရုရှားနိုင်ငံအာဏာရှင်ကြီးတွေချိန်တန်တော့တည်သွားတာပဲလေလီနင်တို့စတာလင်တို့ဆိုငငယ်တော့စတာလင်ပုံတွေ့တယ်နှကမ်းမွေးကြီးနဲ့သူ့ပုံကိုသတင်းစာထဲပေါ်ပြရင်လက်ညှိုးကြီးထိုးပြီးတော့သေစီဆွဲစာရန်ကြီးအောက်ကပါတယ်သူကတော်တော်တတ်တာအဲသူ့ပုံကြည့်ကျင်လို့ရှိရင်ဒီပြင်ပုံတွေတော့ရှိပါတယ်ငယ်တော့ကတော့ဘာတော့ဟို လင်နမီလိမ့်စေးလို့ဟာမျိုးမှာအဲ့အဲ့ဒီလင်နမီလိမ့်စေးရဲ့တစိတ်ကြီးကအဲ့ဒါလီနင်ကြီးနဲ့ဟိုစတာလင်ကြီးနဲ့တူတယ်နှခမ်းမွေကြီးရဲ့ထူထူကြီးနဲ့အဲ့ဆိုလိုတာအချိန်တန်သွားလို့ရှင်သူကသူဖြစ်တာသို့တော့ကိုလုံးလို့ဖြစ်တယ်လို့လူတွေမှာရှုံကြည့်ကြတယ်တဲ့အဲ့တော့မြတ်စွာဘုရားဒီအကြောင်းအရာတွေကိုအကုန်လုံးသူကသူသိတဲ့အခါကျတော့ ယာနိလောကိဂတိတာနိနတေတုပတိတောတိယာတဲ့မင်းကာမဂုဏ်အာယုန်တွေအတွက်တော့ကြိုးစားမနေပါနဲ့ကြိုးစားမနေပါနဲ့နိဗ္ဗိသသဗ္ဗတောကာမိတိခေနိဗ္ဗာနမတ္တနောရှင်တဲ့ကရာဂတွေဒေါသတွေမောဟတွေရှင်နဲ့စုဝင်နေတဲ့ကိလေသာတွေငြိမ့်ဖို့အတွက်ပဲမင်းစဉ်းစားပါတဲ့အစစ်မှန်သိပြီးတော့ငြိမ့်ဖို့အတွက်ပဲစဉ်းစားပါဒါတွေနောက်လိုက်လို့ကမင်းဘယ်တော့မှ မပြီးတော့ဘူးလို့ဆိုလိုတယ်ပေါ့ဒါကရေလူပွဲမှာတူနဲ့တူဟိုဟိုဓာတ်နဲ့လှမ်းနဲ့ခုတ်ကြတတ်ကြဖြတ်ကြတော့မဲ့ဆွေတော်မျိုးတော်တွေရဲ့ကြားမှာမြတ်စွာဘုရားဒီတရားကိုဟောတာเนาะအဲ့တော့ဒီတရားမပြီးသေးဘူးနောက်ထပ်ဟောတဲ့တရားတွေကြံသေးတယ်ပေါ့เนาะနောက်ရက်ဒီကျမှဆက်ကြအောင်အဲ့တော့မြတ်စွာဘုရားဆိုလိုတဲ့အထိပ္ပယ်ကလည်းကိုကအမတန်မှရှင်းတယ်ပေါ့တရားချက်ကင်သူတော်စင်ပြိဿပေါင်းတို့ လောကလူတွေလုံနေတဲ့အရာမှန်သမျှဟာသာဝရမဟုတ်ဘဲနဲ့ငြိမ်းငြိမ်းအေးတဲ့နှလုံးသားငြိမ်းအေးဖို့အတွက်မဖြစ်ဘဲနဲ့နှလုံးသားအတွက်အပူတွေပွားဖို့ရာတွေဒါဖြစ်နေတယ်အလုပ်တွေကိုလုပ်နေကြတာဖြစ်တယ်နှလုံးသားငြိမ်းအေးဖို့အတွက်တော့အဲ့အဲ့ဒါတွေကိုအလုံးကိုဆွန့်လွတ်နိုင်မှာပဲဖြစ်တယ်ပေါ့ဆွန့်လွတ်နိုင်ပြီးတော့ငြိမ်းချမ်းရေးအတွက်ရင်ထဲကအပူတွေညောင်တသင်းတွေ နှုတ်ဆုံးနှုတ်ဖယ်ရှားပြီးတော့ငြိမ်းချမ်းမှုရအတွက်သာကြိုးစားမှအမှန်တရားကိုရရှိမှ ဖြစ်တယ်လို့ကိုစီကိုစီသဘောပေါက်ပြီးတော့ကျင့်ကြံကြိုးကုပ်ပွားများအထောက်နိုင်ကြပါစေကုန်သတည်း